အရေးလေးတွေကဒီမှတရားတွေဟာအချင်းချင်းကြောင်းတဲ့အကျိုးဆက်နွယ်ပြီးတော့ဖြစ်ပေါ်စာချုပ်နဲ့လက်တွေ့ကိုပုံစံပြီးတော့ရှင်းလင်းပြကြခဲ့ပါတယ်ဒီနေ့တိုင်းအားထုတ်လို့ကျုံ့တရားတွေဟာအကြောင်းနဲ့အကျိုး ဖြစ်စီကိုရှင်ရင်းကရှင်းရှင်းလင်းလင်းပြပြသားသားသိသွားလို့ရှိရင်ဟောကိုယ်တွေကနာမည်ရုပ်တရားတွေဟာအကြောင်းကြောင့်ဖြစ်နေပါသလားဆိုတာပေါ့သဘောပေါက်နားလည်သွားတော့အကြောင်းမဲ့ဖြစ်စေဆိုတဲ့အယူဆတစ်မျိုးပေါ့ဆရာကြီးရှင်းရှင်းသွားပါတယ် စိတ်အယူဆကတော့အာယတိကဒိဋ္ဌိပါပဲအာယတိကဆိုတာအကြောင်းမဲ့ဖြစ်တော့အကြောင်းမဲ့ပုံအကြောင်းမဲ့ဖြစ်ဖြစ်ဆိုတဲ့အဆွဲပုံဒိဋ္ဌိဆိုတာအဆွဲအယူဆပါဆရာရှင်းတော့ပါဒီလိုအကြောင်းနဲ့ဖြစ်တဲ့နေရာမှာလည်းပဲအဆိုင်တဲ့အကြောင်းကြောင့်အဆိုင်တဲ့အကျိုးလည်းမရှိဘူးမျက်စိရှိလို့မြင်တယ် မြင်ကြရှင်းရှင်းလို့မြင်တယ်ဒီလိုကိုရှိလို့ရှိရင်မြင်ပြီးတဲ့စိတ်သာဖြစ်တဲ့အခြားစသဖြင့်စိတ်သာရင်းဖြစ်ဒါမျိုးပေါ့နားရှိလို့ကြားရတယ်အတန်ရှိလို့ကြားရတယ်နားနဲ့အတန်ဒီအကြောင်းစုံလာလို့ရှိရင်တော့မဟုတ် နာခေါ်တဲ့အခန္ဓာဘုံမှာအတန်တိုင်းအတိုက်ကြောက်ထင်ပေါ်လာပြီဆိုလို့ရှိရင်တော့အဲ့ဒီလည်းပဲမင်းကပြောခဲ့တဲ့စိတ်ရှားဥပေါ်လေစိတ်ကအာရမဏနိစ္စအဲအာရမဏနိစ္စနေနံဆိုတာပေါ့လေအာရမဏအာရမဏစိတ်ကအဲနိစ္စနေနံ ကရောတိစီမနရှိကာရောဆိုတာပေါ့စိတ်ကိုအာယုံပေါ်မှာအမြဲတစေဟောလေတင်းညွန်နေအောင်ပြုလုပ်ပြရတာခေတ်စကားနဲ့ပြောလို့ရှိရင်ပေါ်လာတဲ့အာယုံကြီးကိုစိတ်များဦးလေးပေါ့လေအမြဲတစေဆက်ပေးရအောင်အဲဒါလည်းဖြစ်ပြီဆိုလို့ရှိရင်တော့ကြာရှိတဲ့စိတ်အစဉ်ဖြစ်တော့တာပါ ပြီးတော့နားနဲ့အတန်နားနဲ့အတန်ဒီကြောင့်ဆုံးလို့ရှိရင်ဇာတိစိတ်ကဖြစ်တဲ့အခြားမြင်ပြီးစိတ်စသည်ဖြစ်စသည်စသည်ဟောလေသူအကြောင်းကြောင့်သူအကျိုးလေးကိုဒီခွင့်ဆက်နေရခြင်းဖြစ်ပုံကိုရှုနေရင်ကသဘောပေါက်နားလည်သွားလို့ရှိရင်သဘောပေါက်နားလည်သွားတဲ့အခါမှာဝိသမဟေတုကဒိဋ္ဌိကိုရှင်းလာတာ အဲ့ဒါလိုနည်းနဲ့မတည်ဘူးဆိုလို့ရှိရင်တော့အကြောင်းနဲ့ကျိုးဆက်ဆက်ဖြစ်တဲ့ရုပ်ဖြစ်စီပေါ်မှာသုံးဖို့သူအကြောင်းနဲ့သူကျိုးကျုံလာဖြစ်စီပေါ်မှာပေါ့လေမကြည့်ဖို့တွေကထိုက်နေတာတမင်းလောက်ဆိုရင်လည်းမတည်မှုကိုမှုမပြတ်သားမှု 60ဖြစ်သွားပြီဒီမနေ့မှာစစ်ကမော60ဆိုတော့တစ်စစ်ကမပြတ်သားမှုကိုမှုဒီချိန်ရတော့လို့ရှိရင်60ပဲအမနေ့ဆို300တနင်္လာဆို3600ဒီနေ့တနေ့ပါဆိုလို့ရှိရင်လာရီပေါင်းက24နာရီဆိုတော့ဒီနေ့မှာ3600နီးနဲ့24နာရီအတွက်ကြီးပါဘယ်လိုရှိလဲဆိုတော့ စိတ်ကနေလာအလားကနေရနှစ်ဆိုတာပေါ့လေဟွန်းထပ်ပေါင်းရတဲ့အခါကျတော့ဒီမောဟအတက်ကြီးဟာထူးထူးနေတာကျုပ်ကြီးကကဘာကျော်တရားကြီးတဲ့တော့မပို့ထူးမှာပေါ့ဟွန်းအမောဟပတ္တလခေါ်ပါတယ်ဒီဘုရားစိတ်ဆက်က ဆုံးကျုပ်တဲ့တရားတွေပေါ်မှာမသိဘူးတွေ့ဝင်မှုပေါ်နေဖြန့်နေတော့အဲ့ဒါကြီးဖြူဖြစ်ရတာတဲမလွယ်တော့အကျင့်ရဲကိုစိတ်သားကရှေ့အဆက်ပြီးတော့စွစွမြဲမလွတ်တာရှိနိုင်ပါမှစိတ်ဆူစီးမှုတမာရိရပြီးတော့အသိဉာဏ်ဖွင့်လာဘာမှလို့ရှင်းမရဘူးဒီတော့အခုလိုအတိမျိုးလက်တွေ့အတိမျိုးမရှိဘူးဆိုလို့ရှိရင်တော့ ယထာဘူတာနုပသနာဉာဏ်ကမရဘူးအကြောင်းနဲ့အကျိုးသူအကြောင်းနဲ့သူအကျိုးကြီးလွယ်ပြီးတော့ပေါ့လေဖြစ်နေပုံကိုအဖမတတ်ကရှုမြင်တဲ့ယထာဘူတာနုပသနာဉာဏ်မဖြစ်ဘူးမဖြစ်သမျှပဲခေါင်းကသမောဟဒုကြီးဟာမသိဘူးဒုတွေကြီးဟာအမှန်ရှိမှာတော့ဆရာကဖုံးပြထားတော့တကယ်ကြောက်ရွံ့နေမနေရတော့ သူဝိသူဝိဆိုတာအများကြီးသူဝိဆိုတာပေါ့လေမပြတ်မပြတ်သာဘူးကြီးဖြစ်တာပေါ့အဲဒါမှာဒီမှမှုလည်းဖြစ်တာပဲယုံမှမှုလည်းဖြစ်တော့တာပါပဲဒီမှာဟွန်းဒီမှတာကတော့ဖြစ်နေတာကအကြောင်းနဲ့အကျိုးဟွန်းသူ့အကြောင်းနဲ့သူ့အကျိုးကိုကမဟာသမာကြီးလက်ရပဲဆိုတော့မဟာသမာကြီးဖန်ရှင်းလို့ဆိုတာပေါ့ဒီတက်ကလည်းညီနောက်ဟောတာ လေဝါရီတော်တာအဲ့ဒါဒီမှာကောပါရှိတယ်ဆိုတာလည်းပဲခါရဲကမှလက်ခံလိုက်တော့တာဒါကတော့ယုံမှားကောပါဒီမှာယုံမှားဖြစ်တော့တာပါအဲ့ဒါသမောဟဆိုတဲ့စကားအပြပါရဲ့ကောဒီမှာယုံမှားဖြစ်လို့ရှိရင်တော့ကောနာအယူဆကြီးဟာဆွဲမအယူဆကြီးဟာတော့အပြီးနိဗ္ဗာန်ဆိုတာပေါ့တဲ့တယ်ဒီရှင်ကြီးရဲ့ဘဝဖြစ်ခြင်းမှာသူ့ဝင်ရောတာ ပယ်နှုတ်လို့မရနိုင်တော့အောင်ပေါ့ဒီစုဝင်နေတော့တာကမှအဲအပိကြီးဝိသခေါ်ပါတယ်အဲဒါကိုပဲအစွဲလို့ခေါ်တယ်ကမှအင်းဖန်ဆင်းရှိရှိတယ်အစွဲမဟာဗြဟ္မာကြီးကဖန်ဆင်းလို့မဟာဗြဟ္မာကြီးကအစ္စရအစိုးရတယ်ရှိစရာမှန်ကြတယ်အကုန်လုံးသိတယ်တခုတည်းသာပဲပေါ့လေ ဆင်းရဲဒုက္ခစသည်သူမှမရှိသူကအများကြီးတီးနေတယ်ဆိုတာပေါ့သူကခြားပြီးတဲ့ဇီဝအတ္တလည်းပဲဒါလည်းပဲအများကြီးတီးနေတယ်ဆိုတာပေါ့အဲဒီမဟုတ်မှာအစွဲကြီးဆွဲတော့တာပဲတော့ဟွန်းအဲဒါသမောပြီးလို့စခေါ်တယ်ကျောင်းကျောင်းတဲ့တရားတွေပေါ်မှာစိတ်ကကြောက်သွားလို့သူ့ကျောင်းနဲ့သူ့အကျိုးဖြစ်စဉ်လေးပေါ်မှာပေါ့ဒီရှိလို့စိတ်ကြောက်သွားပြီဆိုလို့ရှိရင် အကြောင်းကဖြစ်တာမဟုတ်အကြောင်းနဲ့ဖြစ်တာဒီလိုအကြောင်းနဲ့ဖြစ်တဲ့နေရာမှာလည်းမဆိုင်တဲ့အကြောင်းကမဆိုင်တဲ့အကျိုးရှိဘူးဆိုင်ရဆိုင်ရအကြောင်းကဆိုင်ရဆိုင်ရအကျိုးလေးကြီးဖြစ်နေတာဒါတိတ်တော်ကြတာအခုလောလောဆယ်အကြောင်းကျိုးဆက်ပုံသူအကြောင်းနဲ့သူကျိုးဆက်ပုံလေးရှင်းရှင်းလင်းလင်းပြတ်ပြတ်သားသားပေါ့လေအတိရှင်းတော်တာနဲ့ဘုရားကလည်းမသိလို့ရှိတယ်အကြောင်းနဲ့အကျိုးရှိတယ်သူအကြောင်းနဲ့သူကျိုးရှိတယ် နောင်လည်းပဲဒီလိုဘဝမျိုးကြီးဆက်ဆက်နေရမယ်ဆိုလို့ရှိရင်နာလည်းရာဒီလိုပဲအကြောင်းကျိုးဆက်နေပြီးတော့ဖြစ်နေဥမှာပဲဆိုတာပေါ့လေဒီဝတ္တတရားရှင်းတော့အတိအရှင်းသွားတယ်ကုသနာမှာဒီလိုကြောင်းကျိုးဆက်ပြီးတော့ဖြစ်နေပုံရှင်းရှင်းတွေ့ရတယ်ပြန်သူတို့ဘာရဲ့သဏ္ဍာန်မှာလည်းဒီလိုကြီးပဲဆိုတာပေါ့သူတို့ဘာသဏ္ဍာန်ကိုညှောက်မှပြီးတော့တွေ့ရတယ်သို့သောသူတို့ဘာသဏ္ဍာန်မှာဖြစ်နေတဲ့ ကြောင့်ကျိုးချက်ရှိရတာမဟုတ်ဘူးကိုယ်ကိုပုံစံချပြီးတော့ပါလေကိုယ်ကိုသဘောကျတော့သူတော်လည်းဒီလိုပဲဆိုတာပေါ့လေအနုမာနအနေနဲ့ပဲသိသွားတတ်ပါလေရေးကြည့်တာကိုယ့်ကိုယ်ကိုကြည့်ဖို့ပဲရေးကြည့်ရပါပါအဲ့ဒီအဆင့်လောက်ကြီးရောက်သွားပြီဆိုရင်သံဃာမြတ်မှာဆိုထားတာအဲ့ဒီပုဂ္ဂိုလ်ဟာအသက်ရှူဖို့ခြုံသွားပြီ စိတ်တောင့်တက်တာတွေဖြစ်သွားပြီးတော့ဝိသကစိတ်ရှိဖို့ခြုံသွားတော့ငါကဆိုလို့ရှိရင်ကျုပ်ကလက်တည်းမသိနေရဆိုလို့ရှိရင်ဒီဝါရှိသလားဆိုတာမရှိဘူးလားဆိုတာရှိတယ်ဆိုတာဒီလိုနဲ့ဆွဲရှိရောက်နေတာပါဒီလိုအမှားတိအမှားတိအမှားအမှားအမှားရောပေါ့လေဒါကြီးအသက်ရှိတတ်တဲ့သဘောပဲရှောင်ရှိတဲ့သဘောမဟုတ်ဘူး ။အကြီးကြီးရှိတာမရှိဘူးလားတွေးနေကြလို့ရှိရင်ဒါလည်းဆောင်ရှိတဲ့ဘောကိုအသိကြီးချက်တာ။ထောက်ရကြည့်ရမရဘူး။အကြောင်းနဲ့ဆိုဆက်ဆက်ပြီးတော့ရှင်းသွားပြီသံဃာတန်ခါတိကျင်းသွားပြီဆိုလို့ရှိရင်အဲဒီရှင်းတဲ့ယောဂီပုဂ္ဂိုလ်ဟာဘုရားမြတ်စွာသာသနာတော်မှာတော့ဘုရားရည်ကြီးမှုလည်းပဲမှာတော့သက်သာရရပါပြီတက်ရှိဆောင်ပါပြီ ထောက်တရားလေးရသွားပြီတဲ့ဟွန်းလည်းဆိုပါတယ်ဒီတော့ဒီညာလေးအတိုင်းသွားမယ်ဆိုလို့ရှိရင်ဒီပုဂ္ဂိုလ်ဟာဘောဂတိလည်းပဲသိကြတယ်လို့ဆိုပါတယ်ဘယ်တော့အတိုင်းတာတိသိရတယ်ဆိုတာလည်းကျမ်းမှာအများမှာတော့မပြပါဘူးသို့တော့သောတာပန်မဖြစ်သေးရတော့ဘောဂတိကတော့ရဲရုံမရှိပါဘူး ဒီလိုပဲဖြစ်နိုင်ပါသေးတယ်။ဘောဂတိကျွဲနိုင်ပါသေးတယ်။ဘုရားမြတ်စွာလောင်းနေရတုန်းကယဟန်ကကိုးဘဝရခဲ့တယ်ဆိုတာကိုပါရမီလည်းဖြည့်တာပဲ။ဒါပေမဲ့ဒီကြားထဲမှာအပယ်ရိစ္ဆာတွေကအလောင်းတော်ဟာယဟန်ကိုးဘဝရယူပြီးတော့ဒီခါဒီဘက်ကညာကြည့် ဥပဒနာမှာဆိုလို့ရှိရင်ခေါင်းလေးအထိဖတ်ထုတ်ခဲ့တာပါဒါပေမဲ့လို့ဘုရားလုံးရှိမှလို့ကုသရှင်ရကုသရှင်ပဲရှောင်းအားလျော်စွာတိကျမှုကြီးပြုလို့အပယ်လေးလာတယ်ဒီလောက်အလောင်းတော်ကြီးတောင်မှအလောင်းတော်အရင်ကြီးကြီးတောင်မှပယ်လာနိုင်ပြီဆိုရင်သမ္မာပုဂ္ဂိုလ်ကြောင့်ကျိုးပြုလို့များလေးနဲ့ဒီတိုင်းမှပြစ်ထားမယ်ဆိုလို့ရှိရင်တော့ ပေဘောကမလွတ်နိုင်သေးဘူးဆိုတာပြနေပါတယ်။သို့တော့တရားပြစ်စာမှာတော့အသက်ရှင်ဖို့တော့နည်းနည်းချောင်ပါတယ်။ထုတ်တရားလေးတော့ရတော့တယ်။ဂတိမြဲတော့တယ်။အဲဒီပုဂ္ဂိုလ်ကိုကျူလသောတာပန္နဗမာသားနဲ့ဆိုရင်သုရသောတာပန္နသောတာပန္နသောတာပန်အသေးစားလေးသောတာပန်အငယ်လေးပေါ့လေဖြစ်သွားတာပေါ့ ဒီအရှင်းလောက်ရောက်သွားရင်ပဲခုနစောစောကပြောသလိုပေါ့သိက္ခာနိယကြောင်းကျိုးချက်ရှုခွက်ပုံမှာပြတဲ့စီတွေရောက်ပြီးစိတ်ဆူကြီးမှုရအောင်သမာဓိခန္ဓာသမာဓိဥစုပါသွားပါတယ်သမာဓိခန္ဓာသမာဓိသာသနာပါသွားပါတယ်အဲဒါ သမာဓိဉာဏ်လို့ဆုံးနိုင်ပါတယ်သမထဉာဏ်လို့လည်းဆုံးနိုင်ပါတယ်သို့တော့ဝိပဿနာဉာဏ်တော့မဖြစ်သေးဘူးဒါပေမဲ့လို့အတ္တယူပါကရှိတဲ့ပုဂ္ဂိုလ်များတော့ပရမအတ္တကြီးအလိုကျဖြစ်ဖို့ရအတွက်ပေါ့တဏှာကြီးရှိနေလို့ရှိရင်သူတို့ပရမတ္တကြီးကမလီးဘူး တဏှာဖြစ်တယ်ဆိုတာကိုတက်တောင့်တက်တာလေးရှိနေလို့တဏှာဖြစ်ရတာကိုတက်တောင့်တက်တာအဖြစ်ဆင်းရဲနေလို့ရှိရင်အယုံကောင်းတွေကိုတောင်းတာဘဝကောင်းတွေကိုတောင်းတာတဲ့တဏှာရှိနေပွေရမရှိဆိုတဲ့တွေးဆိုင်ခြင်းနဲ့ပေါ့လေပရမတ္တကြီးနဲ့လိစအောင်ဆိုပြီးတော့ဒီကိုယ်ပိုင်ဇီဝအတာလေးပဲသာမအောင်ဆိုပြီးတော့ပေါ့လေ ကိုပြန်မခံပြီးတော့အထူးကြရတယ်ပိစာတပခေါ်တဲ့နေမွတ်တဲ့ကာလမှာပေါ့ဒီမိရဲ့လေးပဲလေးတာလေးလေးတာမှာမိဘုံကြီးပူထားတယ်လေးဘက်ကလာတဲ့အပူနဲ့အပေါ်လာတဲ့အပူ၅မျိုးပေါ့ဒီပိစာတပအခြေအနေလေးရှိရတယ်ဘုဘမပါကိုတုံးလုံးလည်းရှိရတယ် ထိုင်ဆိုလဲထိုင်နေရဆိုလဲရနေပါလေတချို့လည်းပဲလင်းတို့လိုသိခိုင်းဆွဲပြီးတော့လဲသူ့လိုဆိုလုံးကြီးနေတာလည်းရှိပါတယ်ရိုးရိုးရှောင်းနဲ့မရဘဲနဲ့ခေါင်းနဲ့စိုက်ပြီးတော့နေတာမျိုးလည်းရှိပါတယ်မျိုးမျိုးပါသူ့ဘောအိပ်ပြီးတော့နေပြီးတော့ကျင့်တာမျိုးရှိတယ်ဒီမှာချမ်းရတဲ့အခါမျိုးမှာလည်းပဲရေရှင်းစင်ပြီးတော့ဒီမှာရှင်းအောင်လုပ်တာလည်းရှိပါလား ပြင်းမရှိအောင်လုပ်တဲ့နည်းရတော့အများကြီးပါပဲအဲ့လိုကိုပြင်းမနေလို့ရှိရင်တာယာတမဲ့တဲ့တဏှာတော့မဖြစ်နိုင်ဘူးတဏှာမဖြစ်ဘူးဆိုလို့ရှိရင်လားဒီရဲ့ကိုယ်ပိုင်အတ္တလေးကိုတိုင်ရှင်းတယ်ကိုယ်ပိုင်အတ္တလေးတိုင်ရှင်းလို့ရှိရင်ဒီလိုဘုရားကိုကိုယ်ဝယ်တဲ့မဟာဓမ္မကြီးတွေလည်းပဲဤစက်တယ်ဆိုတာပေါ့လေအလွဲကြီးပြီးစပြီးတော့အတ္တကိဝိဒာယောဂအရှင်းရှင်းကြီးရှင်းရတော့ အခုဒီမှာကတော့တကယ်ယုံနာသဘောမှလည်းရှိဖို့ကြောင်းကျိုးသဘောမှလည်းရှိဖို့ရအတွက်ကြောင်းကျိုးတဲ့ရှုခွက်အောင်လေးပေါ်လိုက်ပေါ်လိုက်မှာပေါ့ဆရာဆက်ရှင်သွားတယ်ပြီးတော့ဆွေးနွေးဆိုတာရှုပြီးရှုစိတ်ရှုရှင်းလေးခုနစောစောကပြောခဲ့တဲ့ကိုပြမအောင်ဖြစ်နေအချင်းမရှိတော့ဒါတော့ဤလမ်းကြရှင်းသုံးမှုဟာ ဤလမ်းကြသမာဓိရှိအောင်ကျင့်သုံးမှုဟာအတ္တကိမ္မတယောဂလမ်းစဉ်ကိုပယ်လိုက်တယ်ဆိုတာလည်းရှင်းသွားတာတစ်ဖက်ဆွမ်းတော့သွားဟွန်းဒီလိုရှိပါများတဲ့ခါကျတော့နောက်တစ်ပိုင်းကြီးတစ်ပိုင်းကြီးဖြတ်ပြပြီးတော့ပေါ့လေမမြဲပုံလေးရှင်းပုံလေးတွေသူသဘောတိုက်ပြီးဖြစ်ပုံလေးတွေပေါ့လေဒါလေးကိုသိလာတယ်စောစောကအတိတစ်ခုကတော့ထူးခြားတဲ့အတိလို့မဆိုနိုင်သေးဘူး ကြောက်ကြောတဲ့ယုံနာတရားတွေဖြစ်ပေါ်ပြီးတော့ခေါ်ပြောက်တော့မမြဲဘူးဆင်းရဲဘူးဒီလိုတိုက်ပြီးဖြစ်ကုန်ဆင်းရဲဆုံးကြည့်ရင်ပါမှထူးကြတဲ့အမြင်ထူးကြတဲ့အတိလို့ဆိုရတယ်အင်းအဲဒါဥပဒနာရင်ခေါ်ပါတယ်အဲဒီဥပဒနာရင်တွေကအမြင်ပြရှိမှတ်နေတော့အဆောင်လမ်းကျင်ပေါ့လေစိတ်လိုကြဆွတ်ထားပြီးတော့သက်တောင့်သက်တာလေးပေါ့လေ ကာမဂုဏ်ချမ်းသာနဲ့ခံစားရင်သူတို့မြောက်ပိုင်းနဲ့ချမ်းသာနဲ့ရဖို့ရည်ရဲရပါလေအဲဒီလိုကာမတိခန္ဓာကယောဂလမ်းစဉ်နဲ့မဖြစ်တော့အဲဒီအဆုံးတတွေလွယ်လွတ်သွားတယ်ဆိုလိုတာတော့သမာဓိခန္ဓာသမာဓိဉာဏ်ကြီးဖြစ်ပေါ်လာလို့ရှိရင်အတ္တကဏ္ဍယောဂအဆုံးတတွေကိုပြင်ပြီးတော့ဖြစ်သွားတယ်ဥပဒနာဉာဏ်ဖြစ်လာလို့ရှိရင် ကမ္မတိကလေးကဒီယောဂအစွန်းတက်တယ်ပြည်ပြီးတော့ဖြစ်သွားတယ်။အဲဒါဟာမြစ်ကြီးမှာပရိပရာအလေလလမ်းစဉ်ခေါ်တာပဲ။မြစ်ကြီးမှာအလေအလကိုယ်ပဲလည်းမကွာဒီပဲလည်းမကပ်ပေါ်နေတယ်မှာအလေအလစွန်းတက်လွတ်နေတယ်။အဲဒီဒီတိုင်းဆက်သွားလို့ရှိရင်ဥပဒနာညာဖြစ်စားကစားပြီးဥပဒနာညာရည်ကျက်ပြီးတော့နောက်ဆုံးအရင်းအနိဗ္ဗာန်ကိုမျက်မှောက်ပြုရစီရောက်တဲ့အချိန်လည်း အချိန်ကောင်းဖြစ်တာမဟုတ်လို့ပฏิပဒါလို့လည်းခေါ်တယ်။နေရာပေါင်းလိုက်တဲ့အခါကျတော့မရှိမှပฏิပဒါတဲ့အလေလားလမ်းစီဆိုတာဒါပြောတာပဲ။အဲဒီအလေလားလမ်းစီဒီလေးဆက်ပြီးတော့ပြောပါမယ်။လူရင်းကတော့ကနခန္ဓာကိုယ်ပြန်လို့ဆဲရုံချအကျိုးမရတဲ့အကျင့်မျိုးကိုအတ္တကိမ္မတ္တယောဂခေါ်ပါတယ် ကာမဂုဏ်အာရုံတွေမှာစိတ်အလိုကျလွတ်ထားတာကတော့သမတ်ပါဠိကယောဂခေါ်ရတယ်။ဥပဒနာမဲ့တဲ့ပုဂ္ဂိုလ်တွေကတော့အများအားဖြင့်ကာမပုံသားဆိုတော့ကာမတဏှာရဲ့အလိုကျကာမဂုဏ်အာရုံမှာပဲစိတ်ကြီးလွတ်ထားတာများတာပါပဲ။သမတ်ပါဠိကယောဂအလားရှင် အထူးမရှိရပဲနဲ့အလိုလိုပဲဒီတစ်ဖက်ဆုံးဆုံးကျိုးတဲ့တိယုံပြတဲ့ကတော့ခုနကမ္မစိလတွေကယောဂအချောင်းလမ်းရှိမပယ်နိုင်သေးပါဘူး။ဟင်းတစ်စစ်တက်အောင်ပါ။နောက်အစစ်စစ်နဲ့တက်သွားအောင်ပါ။ မပယ်နိုင်သေးတာကတော့ဥပဒနာညာမဖြစ်သေးတော့ပါဘူး။ကျုပ်ကျိုးစေတိယုံကတော့ဥပဒနာညာမဟုတ်သေးဘူး။ကြောင်းကျိုးကြည့်တာလို့ပဲ။ဥပဒနာညာဆိုတာကတော့ကြောင်းကျိုးတဲ့တရားတွေဖြစ်ပေါ်လာပြီးတော့ကိုယ်တော့ဖို့ဆောက်ပါတာကရှုလေရည်တိမှအဲ့ဒါမှဥပဒနာညာခေါ်ပါတယ်။ဝိ ဖြစ်ပေါ်ပြီးခွဲပြောက်သွားတော့အချင်းအားဖြင့်ပတ္တနာမြင်တဲ့ညာတဲ့ခုနကြောက်ကျိုးစိတ်ညာနဲ့ထူးခြားပါတယ်တကယ်လို့ပို့ပြီးတော့ကြောက်သွားတာကိုကိုယ်ပိုင်ရနဲ့မတွေ့သေးဘူးဆိုလို့ရှိရင်တော့ကြောက်ကျိုးစိတ်သုလတရားတွေကိုမှာမြဲတယ်ဆိုတဲ့အစွဲကမကျွတ်သေးဘူး မြဲတယ်ဆိုတဲ့အစွဲကျုပ်မှအနိစ္စနိဗ္ဗာန်ဉာဏ်ဖြစ်တာပါအခုမမကနေပြီးတော့ထိုင်ထားတဲ့အခါမှာအားဆိုင်ပြီးတော့ဆွေးနွေးစွာရှုလို့ရှုအောင်မှာစကလေးစိုက်ကြတယ်သူ့ဘိုင်းနဲ့သူ့ဘိုင်းစိုက်ကြတဲ့ခိုက်ကမှာကျောင်းကျိုးအတွဲလိုက်တွဲလိုက်ဖြစ်ပြီးတော့ဖြစ်ဖြစ်သွားတော့လေဒါလေးကိုကြည့်လာတယ်အကြောင်းနဲ့ယူသိစဉ်ကတော့မတွေ့ဘူးအထူးသဖြင့် နောက်ဆုံးအပိုင်းလေးမတွေ့သေးဘူးနောက်ဆုံးအပိုင်းလေးဆိုတာကကျောင်းရွတ်တဲ့တရားတွေမှာအချိန်ကာလအပိုင်းလေးတွေ၃ပိုင်းရှိပါတယ်အစရအလေရအဆုံးရအစအကောင်းကြည့်ပြီးတော့ပေါ်လာတယ်တခဏလေးရပ်သွားတယ်ကြီးနေတယ်အဲ့ဒီကြည်တာကတော့အမျက်ကြည့်ဖို့ပေါ့အပြစ်ပဲရှိရှိတဲ့အကြည့်ပဲနောက်အဆုံးတတ်သွားတယ် အစအလယ်အဆုံးပေါ့သင်္ညာပြအပြီးတော့ဘောရပြောလို့ရှိရင်တော့ဥပါဒတိတိဆံကားဥပါဒစပေါ်လာတာဥပါဒတိတိဘယ်တိတိတောင်းကြည့်အပြည့်ပဲရှိရှိပြီးတော့တောင်းလေးကြည့်နေတိတိရင်းမှုလည်းခေါ်တယ်နောက်ပြတ်သွားတဲ့ချိန်က သာအလည်းအဆုံးဖြစ်မှုရမှုပြည့်မှုဆိုတာပေါ့လေ။ကြောင်းကျိုးရဲ့ယုံနာတရားမှလည်းများမှာအဲဒီဖြစ်မှုရမှုပြည့်မှုရှိတာကြီးပဲ။သဘာဝတရားတွေမှလည်းများယုံနာသဘာဝတရားတွေမှလည်းများအကုန်လုံးဒီတိုင်းရှိတာကြီး။နိဗ္ဗာန်နဲ့ပြညာမှာသာဖြစ်မှုရမှုပြည့်မှုမရှိရပါဘူး။သဘာဝတရားတွေမှလည်းအကုန်လုံးပဲကြောင်းကျိုး ဆိုင်ရဆိုင်ရအကြောင်းကြောင့်ဖြစ်ပေါ်တဲ့ဘာဝတရားတွေမှာတော့ဖြစ်မှုခြင်းမှုပြတ်မှုဒီစိတ်ကာလပိုင်းလေးရှိတာလေအဲ့ဒီနောက်ဆုံးအပိုင်းလေးကုံသွားတာကိုသိမှပြည့်ပြတ်သွားတာကိုသိမှသမဥပဒနာညာခေါ်တယ်ဖြစ်သွားတာသိတယ်ဆိုလို့ရှိရင်တည်ရှိတဲ့အရာဟာကောင်းတဲ့ရှင်ရည်နဲ့တော့မပါဘူးမကောင်းတဲ့ရှင်ရည်ပဲဟွန်း ဒုက္ခပဲဆိုတာမကောင်းတာတွေပဲဆိုတာမြင်လာမကောင်းတာမြင်ပြီးဆိုလို့ရှိရင်ကောင်းတယ်ဆိုအစွဲချက်သွားတယ်တကယ်ကြီးနဲ့ကုံဆုံးပြောပြပြီးတော့မကောင်းတာတွေဆိုရင်မြင်နေရပြီဆိုရင်အဲ့လိုသဘောရှိရဲ့ကျောင်းကျိုးတဲ့တရားဟာတင့်တယ်ပါပါတဲ့အနေထားပဲဟုတ်တော့မတင့်တယ်မပါပါတဲ့အနေထားပဲဒီတော့ တေးရင်းနဲ့ကုံဆုံးပြုတ်ပြနေတာတွေ့လို့ဆင်းရဲတာကြီးမြင်ပြီးဆိုလို့ရှိရင်ပြန်မလဲဒီကြားထဲမှာဆုံးကျုပ်တဲ့ဘာဝတွေထဲမှာမြဲနေဆိုတဲ့အတ္တကုံသာချမ်းသာတယ်ဆိုတဲ့အတ္တဆံလည်းမရှိတော့ဘူးပေါ့အနတ္တဆိုတာပါဒီအရှင်းရလည်းတွေ့တာပဲအမြဲတမ်းတွေ့လိုက်လို့ရှိရင်ဆင်းရဲတာနဲ့ဒီသဘောတိုင်းဒီအတ္တမရှိဘူးတွေ့တွေ့သွားတာပဲဒီမှာ ဒီအချင်းရာချက်တွေကတစ်ချက်ချက်ကိုပိုင်နိုင်စွာတွေ့ရလို့ရှိရင်ကျန်တဲ့ချက်တွေလည်းပဲပိုင်နိုင်နိုင်နဲ့တွေ့ရတာပါပဲအလိုလိုကြည့်ရတာဖြစ်သွားတာပါပဲကြောင်းကျိုးစေဖြစ်စီပေါ်မှာကြောင်းကျိုးစေတရားတွေဖြစ်ပေါ်ပြီးတော့ပြောပြသွားဖို့ ကိုယ်လည်းကြောက်နေတယ်မကောင်းဘူးမဖြစ်တယ်ဘူးသူသဘောတိုင်းဖြစ်ကုန်ပါဒါအရှင်းရသုံးပါးခေါ်ပါတယ်ရှင်းရဆုံးသုံးပါးခေါ်ပါတယ်ခုနမတင်တယ်ဆိုတာကတော့ဒုက္ခတွေမှာဖြစ်နေပေါ့သုံးပါးပဲမှတ်ကြတယ်အဲ့ဒီသုံးပါးမြင်ပါမှသုံးဖို့အရှင်းရသုံးမျိုးရဲ့တစ်မျိုးမျိုးမြင်ပါမှဝိပဿနာညာဖြစ်ပါတယ် ဝိဝိပဿနာမှာဝိကြောင်းကျွန်းရဲ့ရှိရှိကြီးပေါ်မှာအမြဲကုန်ရှင်းဖို့သူသဘောတိုင်းသူဖြစ်ဖို့ရှင်းရဆုံးအားဖြင့်ပဿနာမြင်နေကြတဲ့အဲဒါကဝိပဿနာကိုခေါ်ပါတယ်အဲဒီဝိပဿနာဖြစ်ပေါ်ရင်းမှာလက္ခဏာ၃ချက်ကိုထည့်သွင်းပြီးတော့ပြောမှပို့ပြီးတော့သဘောပေါက်နားလည်နိုင်ပါတယ် အဲဒီလက္ခဏာ၃ချက်ကတော့၁သဘာဝလက္ခဏာ၂သင်္ခတလက္ခဏာ၃သံမြလက္ခဏာရဲ့လို့၃မျိုးရှိပါတယ်အဲဒီ၃မျိုးတွေကသဘာဝလက္ခဏာဆိုတာကျောင်းကျိုးတဲ့ယုံနာတရားတွေမှာအတိအကျပေါ့လေသူတို့သဘာဝလေးတွေရှိကြတယ်ကိုစီကိုစီပေါ့လေသင်္ခတသဘာဝလေးတွေရှိကြတယ် ဆိုတော့လည်းခွဲပြပြီးပါတယ်ပထမမှာဆိုရင်မာတယ်တော့ပြောတယ်တော့အဘောမှာဆိုလို့ရှိရင်ဆူဆူတဲ့သဘောသိကတဲ့သဘောတွဲတဲ့ခဲတဲ့သဘောခြေတော်မှာဆိုလို့ရှိရင်ခုလွေးအေးတဲ့သဘောဘာရောက်မှာဆိုရင်တောင်းကျင်းတဲ့စိတ်မှာကြည့်ကြည့်တဲ့သဘောဖတ်တာမှာဆိုကြည့်တဲ့သဘောဝေဒနာဆိုခံစားတဲ့သဘောဆိုတာအတိအကျရှိကြပါတယ်အဲ့ဒါတွေကိုသကောပါဝသပါဝဆိုတော့ကိုယ်စီကိုယ်စီရှိနေတာရှိနေတာဟုတ်လို့သဘာဝခေါ်ပါတယ် ညမမှုနဲ့ဆိုလို့ရှိရင်ကိုယ်စီလက္ခဏာပေါ့အဲဒီကိုယ်စီလက္ခဏာရှိနေတဲ့သင်္ကတတရားတွေကအကြောင်းတိုက်ဆိုင်ပြီးတော့ဖြစ်ပေါ်လာတဲ့သင်္ကတတရားတွေမှာဖြစ်မှုရမှုပြမှုတနည်းစတယ်ဆိုစိတ်ကပါလေသုံးပိုက်ရှိပါတယ်သဘာဝတရားမှလည်းနိဗ္ဗာန်လွဲလို့ရှိရင်သဘာဝတရားမှလည်းအကုန်လုံးဒီမှာဖြစ်မှုရမှုပြမှုဒီအချိန်သုံးပိုက်ရှိတာကြီးပဲဒီတော့သဘာဝတရား တင်မှာစုရမှုပြတ်မှုတာအချိန်ပေါ့အချိန်ကြီးနဲ့ညီမျှကြပါလေသူတို့အချိန်ကြီးလက္ခဏာလို့ခေါ်ပါတယ်အဲ့ဒီလိုသဘာဝလက္ခဏာတွေဟာဖြစ်ပြီးတော့ဖြစ်တဲ့အချိန်ကြီးနေတာမဟုတ်ဘူးပြတ်သွားတာကြီးမမြဲတာကြီးရှင်းတာကြီးကိုကိုလိုတိုင်းဖြစ်တာကြီးပဲဘလို့အနတ္တကြီးအတ္တမဟုတ်ဘူးသဘာဝတရားတွေမှာပြတ်နှံ့ပြီးတော့ ကြီးတယ်တူကြီးနေတယ်မျက်စိရဲ့သဘောပဲဆိုတာတူကြီးနေတယ်သမဏနာဘာဝသံမြာဆိုတာပေါ့သမဏနာရှင်ဝင်ုံပြတ်မှုအချင်းရာအချင်းတူညီသောတုံ့တုတဲ့တရားတွေဘာဝဖြစ်ကောင်းဖြစ်ရာတူညီခြင်းအချင်းရာတွေသံမြာသံမြာတွေတူအဲတူညီလက္ခဏာလို့ခေါ်ပါတယ်အဲဒီ ကိုယ်စီလက္ခဏာစိတ်ကြီးလက္ခဏာနဲ့စိတ်ကြီးလက္ခဏာပေါ့အဲဒါလေးကိုယောဂီကနားလည်ထားပါတယ်အဲဒါနားလည်ထားပြီးတော့သဘာဝလက္ခဏာရှိဖို့ရဘာကသတ်မှတ်ရတယ်လဲပေါ့အဲဒါကိုတော့လက္ခဏာချမှာပဲရှင်းနေသိကြပါတော့မယ်အခုတော့တဏှာကြီးနည်းနည်းလွန်သွားတော့ဒီနေ့ဒါပဲရက်တော့လို့သာ